ဒီနေ့ကကုလစိတ်ထား၃ပါးလို့ပြောစရာကိစ္စအပြည့်နာစာကြီးกินပြီးတော့ဒီကြီးလိမ်မှာအေးချမ်းစိတ်သက်စရာဖြစ်ဖို့အတွက်ဒီလိုမှရဖို့အရေးကြီးတယ်လို့ပြောတော့ပါတယ်ဒီလိုမှလည်း လေ့လာဖို့ပေါ့လေကျန်လာလေ့လာဖို့ဆွေးနွေးလေ့လာဖို့စောင့်ကြည့်ပြီးတော့လေ့လာဖို့ဆောင်ရတာဒီလိုလဲအဲဒီလိုလေ့လာမှုဟာသိချာသူဆရာလဲမှန်ပါပါသိချာတဲ့တရားကလည်းပဲတတိကျင့်သုံးလို့ရှိရင်ကျင့်သုံးသလောက် ကျင့်သုံးမှုနဲ့အကျိုးနဲ့ခွင့်ကြအကျိုးကလည်းပဲတိတိကျကျရနိုင်ပါမှဒါမှလည်းပဲတိလာရာရှုနှပ်ပါတယ်တတိကျင့်သုံးတဲ့အခါမျိုးမှာလည်းပဲသွားတာလည်းပို့ပြီးတော့အကျိုးကျေးဇူးတွေလည်းရနိုင်ဖို့ရရှိပါတယ်အဲကြောင့်မနေ့က တံသတ္တိဓမ္မိကပသသာယတ္တံလို့ဒီလိုပြောခဲ့ပါတယ်။တန်ထိုတို့ကြည်လေးဟောင်းလာကြလေးလာဆွေးနွေးလေးလာခြင်းသည်သတ္တိကြည်လေးအမှန်ပြတော်မူတဲ့ဆရာပေါ်၌၎င်းဓမ္မိကကြည်လေးမှာ ဓမ္မအဖို့၌လည်းကောပစ္စာသာယတာကြည်ယုံခြင်းယုံကြည်ခြင်းနေရအဲကြည်ယုံခြင်းယုံကြည်ခြင်းနဲ့ဆက်ဆက်လေးရှိပါတယ်ကြည်ယုံမှုယုံကြည်ဒီယုံကြည်မှုမရှိလို့ရှင်တော့ဘာမှမလုပ်နိုင်ဘူးကြည်ယုံမှုအသိအရေးကြီးပါတယ် ရှင်ရင်းကလည်းအကြည့်ကြကပုဂ္ဂိုလ်ရဲ့ခုံကြီးတွေကိုမမကံကံသိထားမှသူဟောပြောကြတဲ့အပေါ်မှာလည်းပဲတကယ်ကိုဓမ္မခုံကြီးတွေနဲ့ပြည့်စုံတာထက်သလောက်လည်းသိထားပါဒါမှလည်းပဲကြည်ညိုမှုယုံကြည်မှုဉာဏ်တော်ကိုဖြစ်နေပါတယ်တော့ဆောင်းလို့ရည်ကြီးလို့ စေအာရတံသတ္တိဓမ္မိပစာရယတဆိုတဲ့စကားကြီးပြောတော့ပါတယ်ဒီနေ့ဆရာနဲ့ပတ်သက်ပြီးတော့ကလျာဏမိတ်တာဂုဏ်ကြီးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးအကြောင်းဂုဏ်ကြီးခုနှစ်မျိုးအဲအကြောင်းဂုဏ်ကြီးရှင်းမျိုးနဲ့အကျိုးဂုဏ်ကြီးခုနှစ်မျိုးပြည့်စုံတဲ့ပုဂ္ဂိုလ်ဟာကလျာဏမိတ်တာ ကောင်းကောင်းမိတ်ဆွေအဖြစ်ရှင်ကမိတ်ဆွေပေါင်းဖြစ်ပြီးဆိုတာပေါ့လေဆုံးဖြတ်နိုင်ဖို့ရာအတွက်ဒီနေ့အကြောင်းအင်္ဂါအကျိုးအင်္ဂါတွေသက်ဆိုင်နေရပေါ်ပြပါမယ်ဒီနေရာခန္ဓာမှာပုဂ္ဂလသဗ္ဗာယဆိုတဲ့ဇာတ်ဝင်းလာပါပြီ။ ပုဂ္ဂလသဗ္ဗာယဆိုတာပုဂ္ဂိုလ်အရှင်ပြေတာပေါ့လေခြေခံကိုကြီးဒီလာတွေပြည့်စုံပြီးတော့စိတ်ဓာတ်ပေါ်လို့အတိမဒိုးစီဆိုင်တဲ့အခုလိုစိတ်တန်းစားဘာဝနာတရားတွေအထုတ်တဲ့အခါမှာပုဂ္ဂလသဗ္ဗာယပုဂ္ဂိုလ်အရှင်ပြေဖို့ တရားပေးတဲ့ပုဂ္ဂိုလ်ပေါ့လေ။ဤလမ်းပေးတဲ့ပုဂ္ဂိုလ်။အတူတကွာကျင့်ပေါ်ကျင့်သက်တွေဟောလိုက်တာလေ။ရေးကြည့်တာတော့တရားဤလမ်းပေးတဲ့ပုဂ္ဂိုလ်အရှင်ပြေဖို့ပါပဲ။အဲအရှင်ပြေလို့ရှိရင်ပုဂ္ဂလသဗ္ဗာယအရှင်ပြေတဲ့ဤနည်းနဲ့လိုက်ဖြတ်တဲ့တရားထုတ်ဖို့ရာအတွက်တရားထုတ်ရဖို့ရာအတွက်ပေါ့လေ။ ရှိကြတဲ့ပုဂ္ဂိုလ်လို့ဆိုရမှာပါပဲအဲဒီအကြီးတွေးတွေကတော့ပထမဆုံးပြရလို့ပြထားပါတယ်ပြရဆိုတာจิตခင်မျက်လုံးဝေရာဂုံကြီးပေါ့လေจิตခင်မျက်လုံးဝေကောင်းတဲ့ပုဂ္ဂိုလ် ဒါကိုပြရလို့ဆိုရတယ်။ကျေးဇူးရလို့ပဲကောင်းတယ်ဆိုတာကကိုကျိုးမပဲပဲနဲ့တော်တော်ပုဂ္ဂိုလ်တွေလှုပ်အားလို့လို့ရှိရင်လှုပ်အားပြေးတာပေါ့ပစ္စည်းဆိုလို့ရှိရင်လည်းပစ္စည်းလိုလို့ရှိရင်လည်းပဲထိုက်တယ်လို့ပစ္စည်းအကူကြီးပေးတာပေါ့ဒါကိုကျင်တရားကောင်းတာအရှိကကိုကျင်တရားပေါ့ ီလပါပဲဒါတစ်ခါပုဂ္ဂိုလ်တွေလုံအားတဲ့ပစ္စည်းလိုလာပြီဆိုလို့ရှိရင်ကိုကလုံအားပစ္စည်းပေါ်လေးတော့မှထိုက်တယ်လို့ရစိတ်ကောင်းဆုံးကောင်းနဲ့ပြီးတာမျောလေးကျမထားပဲနဲ့ခြေကကိုကြီးစီကပြည့်စုံတာဘာဝတိကပေါ်လေးအမြဲဆုံးဈာန်ဆိုလို့ရှိရင်ယဟန်တိလပေါ့ တောက်ခုဆောင်ခိုးမှုဆောင်ကာမတောင်းကြမှုဆောင်လိမ်မှုဆောင်ဝိသုဝတောက်စုမှုဆောင်ပေါ့လိမ်မှုဆောင်နိုင်တယ်ဆိုရင်ပဲကျိုးသားတဲ့သဘောကရှိနေပြီကျိုးသားတဲ့ဆိုရင်ကောက်จิตတာမရှိဘူးလေရင်ထက်ရင်တာမရှိဘူးကောက်တော်မစားတော့ဘူးဒီပုဂ္ဂိုလ်တစ်ထလုံး မမကံကဝလေးအကြည့်ရှိတယ်အကြည့်ရှိတယ်လိုက်ကောင်းလဲကောင်းလဲလည်းမကောင်းလဲမကောင်းလဲလိုက်ပါလိမ့်ရိုးသားသာဆောင်းရောက်ဆင်းဆင်းပြောတတ်ဆိုတော့ဆက်ဆံတတ်ပြီဆိုလို့ရှိရင်အဲ့ဒီကုံဟာလည်းခုံမဟုတ်ဘူး။ညာယုံတော့တာပဲ။ဒါသိအရေးကြီးတယ်။နဝတိကအလုံးကြီးအဲ့ဒီတဲကဥဒ္ဒဝါဒပေါ်လीအဲ့ဒါကိုရှောင်နေပြီဆိုလို့ရှိရင်တော်တော်ကောင်းလာတယ်ဆိုတော့ ပြီးတော့အများလုံအားတဲ့ပစ္စည်းလိုလို့ထိုက်တာသမျှဖြည့်ခြင်းဒီကကိုကြီးဒီကနဲ့ပြည့်စုံခြင်းပေါ့လေအဲဒီလိုအတွက်နဲ့ပြည့်စုံဖွယ်ရာပေါ့လေရှိတဲ့ခုံကြီးပေါ့လေအဲဒါပြိယခုံကြီးခေါ်ပါရဲ့လူလူကြီးဆက်ဆံတဲ့အခါမှာဒါသိအရေးကြီးပါတယ်ဒီမှာ ဒီလိုကိစ္စတွေမှာသုတိမှာထုံကားပြီးတော့လူလူမှုစင်တာမြင်ပါတဲ့သိပ္ပံထုံကားပညာတွေမြင်ပါတဲ့အမေရိကတိုင်းပြည်မှာတင်ဒီရကိုလုံးလေးတို့ကဥဆောင်ပြီးတော့စပြီးတော့လုပ်ပြီးပါပြီ။ဟိုလုံခဲ့လုံခဲ့တဲ့ဖြစ်ကြီးကပြီးပါတဲ့ဆရာသမားတွေဟာသာသမီနဲ့တပည့်တွေပေါ်ပါပေါ့။ ဉာဏ်ရည်အတိုင်းချာဟောပြီးသိဥစားကြလို့အရှိတယ်နှလုံးကြီးခေါ်တဲ့ကိုကြည်တရားအတိုင်းချာဟောဒါတွေသိပြီးတော့မစင်စားကြဘူးပညာတပြီးရောဆိုပြီးတော့အဲ့ဒီသဘောနဲ့ဥစားသမင်ငယ်တွေကမိဘတိထံတကယ်ဆရာသမားတိထံကအပြစ်ကင်းရင်တောင်းတဲ့ခြေရတဲ့ဒေသထိုင်တဲ့ရေကြီးကြီးဒေသတဲ့ဆရာတဲ့ကြီးကြီးမရတော့ ကလေးတွေကလှုပ်လာပြီးတော့အာကြီးပြစ်ပြီးတယ်ဆေကျော်သက်ကြီးအများကြီးပြစ်ပြီးတယ်ကိုကြူကြတော့အင်တာနက်တော်လည်းသူတို့ကိုဒုက္ခပေးပါတယ်သူတို့ဒီတော့အလုံးလုံးပြည့်စည်လာတဲ့အခါကျတော့တကယ်ကိုယ်ဝိလိုကစဉ်းစားတယ်ဘာကြောင့်လူငယ်ကြီးဟာ ခြေစိတ်ခြေစိတ်ပြည့်စည်ရတယ်ဆိုတော့ဘောလေပြီးတော့ဆရာသမားတွေကညာကြီးအတိုင်းတာကိုသိဥစားပြေလုံးပြီးတော့နှလုံးကြီးခေါ်တဲ့ကုကျင်တရားအတိုင်းတာမပါလို့ဆိုတာပါရင်ပဲလို့နောက်တော့ပို့လိုက်တယ်ဒါလည်းပဲဒီလေးလေးလေးနဲ့မဟုတ်ဘူးအဲမှာသွားပြီးတော့ခုတ်ချက်ချလို့ရတယ်ဒါ တက္ကသိုလ်ကျောင်းတွေမှာကျောင်းတွေမှာသူကလိုက်ဟောတာပဲသူကတော့ဟင်းကိုကြီးတရားကောင်းမှုဒီလိုက်ဟောတော်တော်လေးရှင်းလောက်တဲ့အခါလူတစ်ထောင်ကိုသူ့ဒေသနာလုပ်ကြည့်တော့ရာရေကြောင့်သူတူတယောက်ရဲ့ဘဝအရှင်တန်းခြင်းမှုက25ရာခိုင်နှုန်းတွေ့ရတယ် နှလုံးကြီးခေါ်တဲ့ကိုရှင်တရားကြောင့်ဒုဒုကြောင့်ဘဝအစဉ်တမ်းမျိုးက85ရာခိုင်နှုန်းတွေ့ရတယ်လို့သူ့ဖတ်ချက်ထဲမှာတွေ့ရပါတယ်တော်တော်ကောင်းတဲ့အစနစ်ပါပဲဒီမှာဆိုတော့ဒီပုဂ္ဂိုလ်ကြီးကစိတ်စိတ်မာကြီးဆရာတော်ဘုရားကြီးလူကြီးကပထမဆုံးကြွတဲ့အခါနောက်ဒုတိယတစ်ကြိမ်ကြွတော့လည်း သူရောသူစကြီးရောတရားဝင်အားထုတ်ပါလေ။နောက်မာကြီးကကမ္မထဆရာကြီးကတော့လည်းပဲကျိုးစားစားအားထုတ်ကြပါတယ်တော့မှာ။အဲဒီလိုအမြင်ရှိရတာဟာအခုလိုသတိကံဘာဝနာတရားတွေအားထုတ်လို့သူတို့ပါပေါ့လေ။ပရဟိတစိတ်ကြီးများပြီးတော့ဒီရားကိုလိုအပ်ခြင်းလား။ဒီရားထိုက်တာများကူညီတာ။ ရှိကကုသတရားတွေကောင်းလို့သူတို့ရဲ့ဟောပြောချက်တရားရေးသားချက်တရားလည်းပဲအမေရိကန်မှာတော့တော်တော်လေးတော့ပြင်ကျဲနေလို့ထင်ရပါတယ်။ဒါဟာဗုဒ္ဓဟောမိတ်ရှင်နဲ့လည်းကိုက်ကြည့်ပါတယ်။ဒီဘာကတာလူတွေပေါ်မှာမကောင်းပြတာကောင်းရခြင်းလို့ဆိုတာရှိစိုးတွေမကြည့်မိရအောင်ပေါ့လေ။ရှိဥစွာပြောတယ်။ ခြေကောင်းလေးကြည့်အောင်ဒုတိယနောက်ကတတိယမှာအတ္တပညာလေးသင်ပေးတယ်ဆိုတာပေါ့လေဆက်တာနဲ့တွားပြီးတော့ကြိုက်ကြည့်တော့ဝန်တာစရာပါပဲတလူငယ်ငယ်တွေကလူငယ်လူငယ်တွေပေါ့လေသူကလည်းပဲကုကြည့်တတ်အောင်ဒီတော့ကိုရှိတဲ့ဒီရှိလေးကိုဝင်ရပြီးတော့စတာအောင်ရှိကကုကြည့်ဒီကလေးတွေပြည့်စုံပြုလုပ်ထားပြီဆိုလို့ရှိရင် သိကြည့်တော့ချစ်စရာမျိုးစရာကောင်းတဲ့သားတွေသိကြည့်တော့ချစ်စရာမျိုးစရာကောင်းတဲ့တပည့်လေးတွေကြီးဖြစ်လာမှာပါအဲဒီကလေးတွေကနောက်ကြီးလာတဲ့အခါကျတော့သူတို့ကိုလည်းသူတို့ထိန်းနိုင်နော်မိသားစုအတွက်လည်းစိတ်ချရမယ်လူမျိုးတိုင်းပြည်အတွက်လည်းပဲအဖိုးတော်ဒီလိုလူကောင်းလေးတွေဖြစ်ဖို့တော့ဒါသိကြပါတယ် ပြီးတော့နောက်ဂုံကြီးဒုတိယဂုံကြီးရတော့လေးစားလောက်တဲ့ဂုံကြီးလေးရှိရမယ်လေးစားတယ်ဆိုတာခုနလောက်အားနဲ့ဒီစီဟာထိုက်တယ်ဆိုတာပြင်ဆင်ပြီးတော့ခြေကံကုကြီးဒီကားကြီးပြည့်စုံတဲ့အပြင်စိတ်နေစိတ်ထားတဲ့အဋ္ဌဉာဏ်တွေပါပေါ့ဒီစိတ်ထားတွေဟာအများကြီးအကျိုးရှိပါလို့လား မြတ်ပေါ်မှာရှင်လာတနာတတပိတ္တနဲ့ကရုဏာပေါင်းစပ်လိုက်တဲ့အခါကျတော့အများရဲ့ချမ်းသာရေးပြည့်စုံရေးကိုခြေဥတတ်တဲ့မုဒိတာကြီးပေါ်တဲ့ပုဂ္ဂိုလ်ဒါကြောတော့အရှင်လည်းရောက်လာပြီပေါ့စိတ်ကြီးစိတ်ဓာတ်ကြီးကောင်းလာပြီအသိဉာဏ်ကြီးရှိတော့မိမိအတွက်နဲ့သူတို့ဘာအတွက်ပေါ့လေ လုပ်ဖို့ပြောဖို့ကြုံလာပြီဆိုရင်ကျိုးရှိရှိဖြစ်မတဲ့သရကသမညာနဲ့သဗ္ဗယသမညာတို့ဒီလိုလေးတွေစီရင်စဉ်းစားချိန်ဆလာတာချိန်ဆတတ်လာတာပဲအကျိုးရှိမှလို့မသိရင်မလုပ်တော့မလို့ဘူး ဒီတော့အကျိုးလည်းရှိတယ်သင်လည်းသင်တယ်လို့အချိန်ခံကြာသေးရင်မလုပ်ဘူးမပြောဘူးအကျိုးရှိသဘာဝလည်းဖြစ်ပြီးဆိုလို့ရှိရင်အချိန်ခံလည်းရောက်ပြီဆိုရင်တော့ပြောတဲ့သူခွေကြပြောတဲ့သူအဲပြောတဲ့သူရှင်းသုံးတဲ့ပုဂ္ဂိုလ်ကြီးဟာစောစောပိုင်းကကိုယ်ချင်းကြရတာမဟုတ်ဘဲနဲ့စိတ်နဲ့စိတ်ထားတဲ့အသိဉာဏ်တွေပါ ရရှိသွားပြီဆိုလို့ရှိရင်အဲဒီလိုအခြေအနေဖြစ်အောင်ဖန်တီးခဲ့တဲ့ပုဂ္ဂိုလ်လေးစားပြီးဟောအဲဒီလိုလေးစားလောက်တဲ့ကိုယ်လည်းရှိရမယ်နောက်ကိုယ်ကြီးခုတိုးလာပါသေးတယ်ဆရာတော်ဘာဝနိယခေါ် ပေါရိယကုံဆိုတာအများရဲ့မေတ္တာထားခြင်းခံရတာပေါ့လေ။အများရဲ့မေတ္တာစိတ်နဲ့သူဝါခြင်းခံရတာပေါ့။သူဝါစေခြင်းခံရတာ။ဟင်းရရင်ဒိဋ္ဌိမှာစီသိချင်ခြင်းမှာစီကုသိုလ်ခြင်းမှာစီကတောင်းတဲ့တာကိုခန္ဓာကောင်းစွာဆောင်နိုင်ရောက်ဒီပါစေဆိုတာပါလေ။ အဲ့လိုမေတ္တာအဖို့ခံရခုံကြီးအပေါင်းကြီးကခုံကြီးခေါ်တယ်ဒီခုံကြီးနှစ်ပါးကအရှိပြရတဲ့ဂရုခုံကြီးနှစ်ပါးကိုအမိပြုတ်ပြီးတော့ဖြစ်လာတဲ့ခုံကြီးပါကူညီမှုနှမျိုးနဲ့ရှင်ကကိုကြည့်ပြီလားမပြည့်စုံလို့ရှိရင်တော့ဘယ်သူမှဖြစ်မှာမဟုတ်ပါဘူးစိတ်လေးစိတ်ကြောလည်းမတတ်ဘူး သူကမနာလို့စိတ်ဝင်လို့စိတ်ရလို့စိတ်တွေသာများပြီဆိုလို့ရှိရင်သူကလေးစားမှလည်းပြရကိုရှိတဲ့ပုံမှာဂရုကုံထက်ဆင်းလိုက်တယ်ဆိုလို့ရှိရင်ဒီဒီချာချာဂုံကြီးကိုနားလည်တဲ့ပုဂ္ဂိုလ်တွေဟာဒီပြရနဲ့ဂရုကုံရှိတဲ့ပုဂ္ဂိုလ်မေတ္တာထားတော့တာပဲမေတ္တာကြီးပွားတော့တာပဲဒီမေတ္တာပွားခံရတဲ့ဂုံကြီး ကောဝိယကုံကြီးတဲ့ဒါလူလောကမှာလည်းဆိုတော့လိုအပ်ပါတယ်သူကတော့အမြားရဲ့အမုန်းခါတာမကောင်းဘူးအမြားရဲ့ချစ်ခင်ခံရတာကောင်းတယ်အမြားရဲ့ချစ်ခင်မခံရသည့်တောင်တော်မှာအမြားရဲ့ရန်သူမဖြစ်ဖို့တိတ်အရေးကြီးပါတယ်ကွာဆရာကတော့ကပြီးရတဲ့ခရုကုံကြီးပြည့်စုံလို့ပါတယ်ကွာ နောက်တတိယကတော့ဝတ္တာဝတ္တာကိုကြီးဆိုတာပြောရေးဆိုရေးမှာလေးလေးမှန်မှပေါ့လေပြောတတ်ဆိုတတ်တဲ့ကိုကြီးပါပဲခုနအခြေခံကိုကြီးသုံးမျိုးပြည့်စုံထားတဲ့ပုဂ္ဂိုလ်ဟာဒီကိုကြီးသုံးမျိုးနဲ့ပြည့်စုံခြင်းကြောင့်ကိုယ်မှာတိုက်တန်ကြကျိုးကျိုးစုကြီးရှိမှသိပြီဆိုလို့ရှိရင် အဲ့လိုကျိုးကျေးဇူးတွေလည်းပဲပြဝေပေးခြင်းလားဒီနေ့ကိုယ်တိုင်ကအခြေခံကိုကြည့်ကြည့်တာတွေပြည့်စုံပြီးတော့စိတ်ဓာတ်ပုံကျိုးအတိမတိုးစီအချင်းချင်းတဲ့တရားတွေအထုတ်လို့သူကြီးခြားခြားကြီးပေါ့လေဘဝစဉ်းစားမြင်လာတာတွေ့တော့သူတစ်ပါးလည်းအဲ့လိုဖြစ်စီခြင်းနဲ့တိုက်တွန်းတော့တာပဲ စိတ်လေးမှမှတိုက်တွန်းတော့တာပဲကောင်းထုတ်ခြင်းနဲ့မေတ္တာတွေလည်းအားကောင်းလာတယ်အဲဒီရရှိခြင်းလားလမ်းရဲ့လက်ရှိတဲ့ပုဂ္ဂိုလ်လည်းပဲတနာလာတယ်အဲတော့ပြောလို့ဖြစ်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ရဲ့ကြောက်ွက်ကိုကြည့်ပြီးတော့ထောက်ပြတတ်တယ်ဒါတော့ပြောပြီဒါဟာနေပြီဒါလိုနေပြီဒါလွဲနေပြီကြောက်ွက်ကြည့်အောင်ကြိုးစားပါဘယ်လိုလုပ်ပါဟာွက်ကိုဖြည့်ပါအဲဟာွက်ကိုဆက်ပါဖြည့်ဆက်ပါလူဘက်ကိုဖြည့်ပါဘယ်ဘက်ကိုတဲ့ပါအစသည်ပေါ့လေအဲ့ဒါလိုထောက်ပြတတ်တယ် စိတ်ကောင်းကောင်းကောင်းနဲ့ဝေဖန်တဲ့သဘောမဟုတ်ဘူးအပြစ်ဖြစ်ပြောတဲ့သဘောမဟုတ်ဘူးအပြစ်သဘောဆောင်တဲ့အဖြောက်မြင်သဘောမျိုးနဲ့ပြောတတ်ဆိုတတ်လာတာတဲ့အဲ့ဒီကိုကြီးဟာဝတ္တာလို့ဆိုရတယ်ဝတ္တာကိုကြီးတဲ့လူတိုင်းဝိုင်းမှာအဲ့ဒီကိုကြီးရှိဖို့လည်းပဲလူတွေမှာရှိဖို့လည်းလိုပါတယ်အခုကတော့မိသားစုရှင်တော်ကိုပြောတာမရှိတော့ပါဘူး မိဘတွေကလည်းတောင်းပြီးရပြောတာလို့ဆိုတာမရှိတော့ဒါကြောင့်မလို့ကလေးကြီးတာသမီးတွေတပည့်တွေတိတ်ချင်တဲ့ကြက်တွေတော့သူ့တိုင်းကြီးတွေမှာစဒီဝတ္တာဆိုတဲ့ကိုယ်ကြီးလဲကြတယ်ဒီဘဆရာသမားတွေပြန်ကြည့်တော့လည်းပဲသူတို့ကလည်းအကြည့်စာတွေတော့ကောင်းတာမဟုတ်ဘူးသူတို့လည်းဆိုးဆိုးဝါးတွေဆိုတော့သူများကောင်းမှုရပြောပြီဆိုရင်ကိုယ်ကနေရာမကြတော့လည်းသူများမပြောရဘူး အဲတော့သူကသုတ္တဝိယတိယတို့ကရုတို့ဒီလိုအကြောင်းကိုကြီးအဲပြည့်စုံပြီးတော့ဗောလီသူရရဲ့မိစ္ဆာထားနိုင်တော့အောင်ဗောလီလေးစားနိုင်တော့အောင်အကိုကြီးတွေရှိတာပြီဆိုရင်သူတို့ကလည်းပြောရေးဆိုရင်မှကြောက်ကြောက်ချင်ပြောရတယ်။ခါကွက်လိုကွက်လွဲကွက်ဒါတွေလည်းထောက်ပြတတ်တယ်လို့အကြည့်ဘောဆောင်ပြီးတော့ဒီကိုကြီးကဒီလောကမှာသိအရေးကြီးပါလား။ နောက်ဒီသမကတော့နောက်ခုနောက်ခုရတော့ဝိဇ္ဇနဲ့ခမဝိဇ္ဇနာဆိုတာသူတစ်ပါးကအပြည့်မြင်လို့ပေါ့လေပြောဆိုတာတတိကြီးတာခမဆိုတာသိခံနိုင်စွမ်းပေါ့သူတစ်ပါးကအပြည့်မြင်လို့တတိကြီးပြောက်ွက်ကိုထောက်ပြလို့ရှိရင်သိခံနိုင်ရှိတာတဲ့ တချို့ကတော့သူရကကိုယ်ကဆရာလို့ရှိရင်သူရကကိုပြန်ပြီးတော့ပြောလို့ရှိရင်မခံနိုင်ကြဘူးအဲ့လိုရှိတယ်ဒီလိုမဟုတ်ဘူးကိုယ်မှလည်းပဲဟာဝက်လိုဝက်လိုဝက်ဆိုတော့ရှိတတ်ရှိတတ်တာပဲအဲတော့ဆရာကကိုယ်ကိုဒီလိုဆောင်ပြီးတော့ဟာဝက်လိုဝက်လိုဝက်ကြီးထောက်ပြလို့ရှိရင်လည်းခံနိုင်ရှိရမယ်သူကျေးဇူးတော်ဆရာဆရာကြီးဆရာကြီး အဲ့ဒါလည်းအရေးကြီးတာပဲလူစစ်ဆံရေးမှာဒီကားဆိုရေးစစ်ဆံတဲ့အခါဆရာသဘောစစ်ဆံတဲ့အခါမိတ်ဆွေစုမိတ်ဆွေအချင်းချင်းစစ်ဆံတဲ့မှာဒီစစ်ဆံရေးတွေမှာဒီသိခံမှုအသိအရေးကြီးပါတယ်လို့၆ခုရောက်ကတော့ဂံဒီရံကြကထံတတ်တာလေ။ဂံဒီရဆိုတာနည်းနည်းတော့ မြင်နိုင်ကြလို့မြင်နေတဲ့တရားမြင်လဲလို့မြင်နိုင်ကြတဲ့တရားပေါ့အဲဒီခံပြီးတော့တရားစကားတွေပေါ့လေမိမိကိုယ်တွေကလည်းပဲလက်လမ်းပြီးကြအရှင်းတော့ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲသူတို့ကိုယ်လက်လမ်းကြီးတွေရာလေးပဲပြောဆိုညွှန်ကြားပါလိမ့်မယ် ကိုလည်းသိတယ်သူကလည်းမြင်ကြတယ်ဘာလို့လဲ။ဒီအရေးကြီးတာတော့ကိုကအရင်ကြီးဖို့အရေးကြီးတာပါပဲတော့။ကိုကစားညွှန်တဲ့အတိုင်းအားထုတ်လို့ကိုသိပြီးမှဒီဘဝကိုလည်းပဲညွှန်ကြားနိုင်တာပါပဲတော့။ဆာရဲမှာဆိုတာတော့ဒီနေ့တဲ့တရားတွေဆိုတော့ဗောလေ။သစ္စာလေးပါးတရားတို့ ကြောင်းကျိုးရဖြစ်စီရေးပါလေဘုရားကြီးပြီးတော့ဘုရားကြီးက39ပါးတရားကြီးဒီထဲမှာဘုသတိပ္ပံဘာဝနာတရားကြီးစသည်စသည်ဝါဒါရေပေါ့ဒီဟိုဒီလားနဲ့ပတ်သက်တဲ့တရားရှုမှတ်မှုစာအမိပြုပြီးတော့တောကြီးစာနဲ့ဘယ်လိုအားထုတ်ရလဲဝိပဿနာဘယ်လိုအားထုတ်ရလဲ ဝိပဿနာဘယ်လိုအထုတ်လို့ရှိရင်နိဗ္ဗာန်ဘယ်လိုမျိုးနှမောပြုနိုင်လဲတရားဖို့တရားနိဗ္ဗာန်တရားတွေပေါ်ဒီဒါတွေကိုလည်းပဲနားလည်နိုင်တော့အောင်ပေါ်ဒီကိုယ်လည်းပဲနားလည်ထားပြီးတော့ကြောဟောနိုင်ဆွမ်းလေးရှိရမယ်အဲဒါကံပြီးတော့ကတ္တာခူကြီးခေါ်ပါတယ်ကွာကျော်ဆုံးခုနှစ်ခုရောက်တာတော့ ရောချာဌာနေနိယောဇကောဆိုတာပေါ့အဋ္ဌာဏဆိုတာမသိတော်တဲ့အရာပေါ့မသိတော်တဲ့နေရာဌာနမသိတော်ဆိုတာကိုယ်အတွက်လည်းအကျိုးမရှိသူတို့ဘာတို့လည်းအကျိုးမရှိမမမကအကျိုးရှိတဲ့အရာတွေပေါ့လေဆိုးကျိုးတာရတဲ့အရာတွေပေါ့လေအဲဒါကိုအဋ္ဌာဏခေါ်ပါတယ် အဲ့ဒီမသိတော်တဲ့အရာဌာနမျိုးမှာဒီယောသဘောဆိုတာကဒီယောသဘောဆိုတာကစိတ်ခိုင်းတာကအတုံးချတာပေါ့ဒီမှာဟွန်းတော့ဒီယောသဘောဆိုတာအတုံးမချတာပေါ့ဒီဆိုလိုတာကတော့မသိတော်သောအရာဌာနမျိုးမှာမိမိကိုယ်ကျိုးအတွက် သူတစ်ပါးကိုအတုံးချရဘူးသူတစ်ပါးကိုမချိန်ခိုင်းရဘူးကျိုးမဖြစ်နေတဲ့နေရာတွေဟာနေရာတွေမှာဆိုသူရတုံးချရဘူးအဲ့ဒါတိတ်အရေးကြီးတယ်ကမှာကိုကလွတ်ပြီးရဆိုလို့ဒီလိုမလုပ်ရဘူးကမှာလေအတူတူလုပ်ဖို့ပဲမကျင်းဆိုလို့ရှိရင်ဒီရင်းရင်းနဲ့ပေါ့လေဒုက္ခနဲ့ကြုံလို့ရှိရင်လည်းစုပြီးတော့ရင်ဆိုင်ဖို့ ကောင်းတာဆိုလို့ရှိရင်လည်းပဲဒီလိုကမျှဝေပြီးတော့သုံးဖို့ဆိုတာပေါ့လေဒါသိအရေးကြီးပါလားဒီသားစုပဲဖြစ်ဖြစ်ဆွေမျိုးစုပဲဖြစ်ဖြစ်မိတ်ဆွေစုပဲဖြစ်ဖြစ်ပေါ့လေမသိတော်တဲ့အရာမှာကိုကျိုးအတွက်သူများကိုမသိခရဘူးအသုံးချရဘူးဟွန်းအသုံးချလို့ရှိရင်ဒါကလျာဏမိတ်္တာမဟုတ်ဘူးအသုံးချလို့ရှိရင်ကလျာဏမိတ်္တာတဲ့ အဲဒီကလနမတ္တခုံကြီးကိုသက်ဆောင်ရကိုဟောခဲ့ပါတယ်အခုရှင်းလင်းပြရခဲ့တဲ့ခုံကြီးခုနှစ်ပါးနဲ့ပြည့်စုံသူဟာတကယ်ကိုပဲသူရဲ့အကျိုးစီးပွားကိုလည်းပဲနားလည်ပြီသူတို့ရဲ့အကျိုးစီးပွားကိုလည်းနားလည်ပြီ မိမိဆိုတော့အကျိုးစီးပွားနှမျိုးလုံးနားလည်သွားပါပြီလူလားတဲ့သဘောတွေလည်းရှိသွားပါပြီအဲဒီလူလားပြီဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာဆုပ်ယုပ်ဖို့အခွင့်မရှိတော့ပါဘူးဩတိတခေတိုးတက်စီကပြန်ပြန်ပြန်ပွားရေးအပိုင်းပါတာပေါ့လေကျင့်ကြံရက်ကြည့်လို့တာပါပဲတဲ့အဲ့လိုဆိုတာပါလေ ဟွဒီဘကိထိတာလို့ဆိုတာပါတယ်ဆရာရက်ဆိုတာပါပဲအဲဒီလိုပုဂ္ဂိုလ်မျိုးကိုပါဠိလိုသလေနာမိတ်တကောင်းသောမိတ်ဆွေအစီအစဉ်ခုံမွန်တဲ့ဆိုရတယ်အဲဒီကိုယ်ကလည်းပြည့်စုံတဲ့သလေနာမိတ်တရိုးရိုးအချင်းချင်းကောင်းခြင်းဆက်ဆံရေးဆက်ဆံတဲ့အခါပဲဖြစ်ဖြစ် မိသားစုကြီးဆက်ဆံတဲ့အခါပဲဖြစ်ဖြစ်ဆွေမျိုးတွေဆက်ဆံတဲ့အခါပဲဖြစ်ဖြစ်မိဆွေကြီးဆက်ဆံတဲ့အခါပဲဖြစ်ဖြစ်စီဝါလောက်ဖက်လောက်ဖက်ကပဲရှင်းပါလို့ရှိရှိရှိပါလေဒီလိုအရေးချင်းခုနပါးနဲ့ပြည့်စုံဆိုရင်ဘုံတိတ်တဲ့ပုဂ္ဂိုလ်လို့ဆိုပါလားအထူးသဖြင့်အခုလိုတိရိစ္ဆာန်ဘာဝနာတရားတွေအထုတ်ပြီးတော့ဘဝဆင်းရဲလွတ်မြောက်ရေးအတွက် ဥတည်တဲ့ယောဂီပုဂ္ဂိုလ်ဆိုလို့ရှိရင်အခုပြောခဲ့တဲ့ကလနာမိတ်တာကိုယ်ကြီးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ဖို့ကတော့ရွေးချယ်ကြရမယ်။ရွေးချယ်ပဲနဲ့ကမ္ဘာတန်းဆရာဆိုပြီးရောကမ္ဘာတန်းဆရာဆိုပြီးရောဆိုရင်ဒီလိုလုပ်လို့မရဘူးဒီမှာသိစေရမယ်။ဟင်းအဲလိုကလနာမိတ်တာတွေမှာဆိုရင်ဘုန်းကြီးတို့ဗုဒ္ဓဟာ ထိတ်တန့်အကျဆုံးပဲတော့ဟွန်းအဲလိုကလျာဏမိတ်ရှိပြီဆိုရင်ကလျာဏမိတ်ကအလိုမကျလို့တွန့်ထုတ်တော်မှခြေတော့ကိုဖက်ထားရမယ်တဲ့ဒီလောက်ကြည့်အောင်စံကဆိုပါတယ်တစ်ချိန်မှာအရှင်အနန္ဒာကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရား စိတ်ဓာတ်ပုံရဲ့အတိမတိုးကြည့်နေတဲ့အခုလိုလူဘဝအရှင်တန်ပြည့်တင်တဲ့လုပ်ငန်းမှာကျလင်းမိတ္တာဟာတဝက်အကျိုးရကိုသိကြသွားပါပြီဆရာတဝက်ကတော့ကာကရှင်ပုဂ္ဂိုလ်ကိုယ်တိုင်အားထုတ်ဖို့ရှိတော့တာဒါပါမြတ်စွာဘုရားပြေချပါတယ်ဒီလိုပြောတဲ့အာနန္ဒဒီလိုပြောတဲ့အာနန္ဒတဲ့ ဥနာတိဒုက္ခပဲမကင်းတဲ့ပုဂ္ဂိုလ်တွေဟာငါစားခဲ့သူတို့ကလျာဏမိတ်အစိတ်ကိုဒီကိုအထုအခါရတဲ့အတွက်ကိုဘေးစုတွေကအပြည့်ဝလွတ်သွားတာပဲနာဘေးစုကအပြည့်ဝလွတ်သွားတာပဲဒီဘေးစုကြီးကလည်းအပြည့်ဝလွတ်သွားတာပဲကိုရှိရစိတ်ရှိရတယ်လည်းဒါလေးချုပ်ရင်းသွားတာပဲကိလေသာကုန်ခံရဟနာဖြစ်ပြီးဆိုလို့ရှိရင် နောက်ဘဝအဖြစ်မဖြစ်တော့ခုနတည်းဒုက္ခပြီးတဲ့သာရာလုံးကြီးပဲရာလုံးကြီးရှိဆုံးသွားတာပဲလို့မြတ်စွာဘုရားအရှင်အနန္ဒာကိုမြတ်စွာဘုရားရာလုံးရာခိုင်လုံး90ဉာဏမိတ္တမိကိုရလို့ရှိရင်ဉာဏ်နဲ့90ပို့ဖို့လုပ်ရင်မြတ်စွာဘုရားမဟုတ်ဘူးရာခိုင်လုံးပြည့်တယ်လို့မကြားတဲ့အချက်တွေရှိပါတယ်အဲဒီချက်တွေကိုတော့တော်တော်လေးရှင်းပြောပြပြောဖို့ရအောင် နောက်နေ့ကျမှဖြစ်ပါတော့မယ်ဒီနေ့ရတော့တဏှာကြီးပြည့်တော့ခေါ်ပါပြီစိတ်အရေးကြီးပါတယ်ဒီကလျာဏမိတ်တာအခုခေတ်ဆိုစိတ်အရေးကြီးပါတယ်ဟွန်းကမ္မထာဆရာကြီးသိပေါ်တာပဲကွာမှာဒီနေ့မိတ်တာကိုကြီးပြီးတော့ရွေးချယ်တာကိုသိအရေးကြီးပါတယ်နော်ဒီနေ့ဒါပဲတော့ကြအောင်ဆို